ရိကရွာအောင်လိုက်စုကမထာနာမေကမထာနာမေဗန္ဒေဗန္ဒေဒေထာဒေထာသန္တာရာသန္တာရာဝတ္တဒုက္ခတောဝတ္တဒုက္ခတောမောဇနာထာယမောဇနာထာယဒုတိယံပိဒုတိယံပိကမထာနာမေကမထာနာမေဟန္တေဟန္တေ เทธาเทธานันตารานันตาราวุตตาทุกขโตวุตตาทุกขโตโพธนาทายะโพธนาทายะตติยัมปิตติยัมปิอมทานาเมอมทานาเมพันเตพันเตเตธาเตธานันตาราตันตาราวุตตาทุกขโตวุตตาทุกขโต မောဒနာထာယမောဒနာထာယဤခန္ဓာကိုဤခန္ဓာကိုညဖုံးမညဖုံးမဤညိုလူရန်မာဤဖျာဤညိုလူရန်မာဤဖျာတရားမှတ်ရင်တရားမှတ်ရင်တထိုင်တွင်တထိုင်တွင်အနှင်းပူဇော်ပါဤဖျာအနှင်းပူဇော်ပါဤဖျာ တရားသမားတရားသမားအရိယာများကိုအရိယာများကိုယမမိသမျှယမမိသမျှတောင်းပန်တာတောင်းပန်တာ ဝန်ချကြောပါဤဖျာဝန်ချကြောပါဤဖျာငါပြုသည်မြငါပြုသည်မြညာလထောတော်ညာလထောထောဤကုသိုလ်သည်ဤကုသိုလ်သည်မဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန်အမြန်ကျေးဇူးပြုပါစေတည်းအမြန်ကျေးဇူးပြုပါပေတည်းတတ္တလောကတတ္တလောကဤသည်မြအာဤသည်မြအာ ဒါနသီလဒါနသီလညာလပေါင်းစုညာလပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေအင်းငဝေသည်အင်းငဝေသည်မသွေမုတ်ချရစေတည်းမသွေမုတ်ချရစေတည်းငါနှင့်တူစွာငါနှင့်တူစွာညာတတဝါတို့ညာတတဝါတို့ချမ်းသာဒုက္ခချမ်းသာဒုက္ခ လူတိုင်းရ၍လူတိုင်းရ၍ဒုက္ခယံပေဒုက္ခယံပေကင်းစင်ဝေကင်းစင်ဝေရင်အေးရွှင်လန်းကြပါစေတည်းရင်အေးရွှင်လန်းကြပါစေတည်းသေခြင်းကိုဆောင်သေခြင်းကိုဆောင်ဤကိုကောင်သည်ဤကိုကောင်သည်မရှောင်ညာနေမရှောင်ကြနေ လေခြင်းစေသောလေခြင်းစေသောလေလေဓမ္မတာလေလေဓမ္မတာအာမနာအာမနာဉာဏ်စွာတရားရှာမပါတကားဉာဏ်စွာတရားရှာမပါတကားဉာဏ်စွာတရားရှုမပါတကားဉာဏ်စွာတရားယူမပါတကားသာဓုသာဓုသာဓု ကဲယနေ့ဒီတစ်ပတ်ကနေစပြီးတော့ဦးဇင်းတို့တရားဓမ္မတွေဦးဇင်းတက္ကမထံကိုပဲရအောင်ပေါ်အောင် ရှုခိုင်းတော့မယ်เนาะတက္ကမထံနဲ့ဓာတ်ကြီးလေးပါးဒီခြေစုံခေါင်းစုံ ရှုနိုင်ပြီ အဲ့ဒီကြတော့မှဥစဉ်ကယုတ်နံနေခွဲပြီးတော့ရှုတဲ့အပိုင်းနော်ခန္ဓာ၅ပါးရှုတဲ့အပိုင်းဝေဒနာမှတဏမကုအောင်ပြိဿသမုပ္ပါစိတ်ရဖြတ်တဲ့အပိုင်းအဲ့ဒါကိုအဲ့ဒီခန္ဓာကိုယ်ပေါ်မှာပဲတခါတည်းကြည့်ပြီးတော့သူ့ရဲ့ယုတ်တရားတွေတရရိပ်တဖွာဖွာတွေကြတာပေါ်မှာမြင်ပြီးတော့မှပဲဩဒါကယုတ်တရားပါလားဒါကနံတရားပါလား ဒါကခန္ဓာ၅ပါးကြီးဒီလိုဖြစ်တာပါလားဆိုတာကိုကိုယ်တိုင်ကိုကြသုံးသပ်နိုင်စေချင်ပါတယ်ဥဒိယဆန္ဒပေါ့နော်ဒီတိုင်းရမ်းပြီးတော့ဒါကတော့ယုတ်ဒါကနာဒါကခန္ဓာ၅ပါးဆိုနာယုံနာ နေရတာရမ်းမှန်ပြီးရှုနေတာမျိုးကိုဟိုဥစဉ်ကတိတ်ပြီးတော့မလုတ်စေခြင်းလို့ပါနော်တရားတွေလည်းလှုပ်လာတာကြာပြီယုံနာလည်းမကွဲကြနော် အိုးဝေဒနာရှုလိုက်စိတ်ရှုလိုက်အာဟိုဟာရှုလိုက်ဒီဟာရှုလိုက်နေပဲဒါဥစဉ်တို့လာခဲ့ကြတာလေဥစဉ်လည်းဘာကြောင့်တခုချင်းအဲ့ဒါတွေလုံနေတာလဲဆိုတော့တရားတော်မတွေရဲ့တမာတိနောက်ကမလိုက်နိုင်ပါဆိုလို့မလိုက်နိုင်ပါဆိုလို့ဆိုအဲ့လိုလှည့်ပေးလာအခုတော့အချိန်လဲကြာလာပြီเนาะချိန်လဲကြာလာအာထုတ်တာတွေလည်းအချိန်ကြာလာပြီအဲ့တော့စိတ်ရှုလိုက်ဝေဒနာရှုလိုက်ဓမ္မနုပဒနာရှုလိုက်အတုပရှုလိုက် ခွဲပြီးတော့မပေးတော့ဘူးတလန်းနဲ့ဒီဓကမထံကိုဒါဦးဇင်းတို့အခုလယ်ဒီဆရာတော်ဖရာကြီးတို့ဘောဓိပက္ခယဒီမနီထဲမှာဆရာတော်ကြီးရေးထားပါတယ်ဟောဒီဓာတ်ကိုပေါ်အောင်နာရှုထားနိုင်တဲ့ပုံကိုယ်တွေဒီဘဝမှာအကယ်၍များမဲ့ညာဖိုးညာမရခဲ့ရင်နောင်ဖရာရှင်နေနဲ့တွေ့ရင်ဧကမုတ်ချအဲ့ဒီပုံကိုယ်တွေတရားသူရကိုရမယ် ဆရာတော်ဘုရားကြီးရတယ်နော်ဒါခုဟောက်ဆရာတော်ကြီးတို့ဆိုလဲဒီလန်းကပေးတာဆိုဆရာတော်ကြီးရဲ့ပေးနီးဆို အသေးအရစိတ်တာဟောက်ဆရာတော်ကြီးတို့ဘက်ကဘာလို့လဲဆိုအဲ့ဒီဓာတ်လေးပါးကိုပထဝီဓာတ်ရဲ့မာမှုပျော့မှု ကြမ်းမှုနုမှုအဲ့မလေးမှုပေါ့မှု6မျိုးအဲ့ဒီအနေမှာဟိုမှာဝါယောဓာတ်2မျိုးတေသောဓာတ်2မျိုးအားလုံး12မျိုးကိုခြေဆုံးခေါင်းဆုံးဆရာတော်ကြီးတို့ကအကုန်မြင်အောင်လိုက်ပြီးတော့ရှုခိုင်း အဲ့ဒါကတော့ဦးစင်းကတော့ဒကာဒကမတွေကိုယ့်အကိုအရင်ဆုံးပေါ်ဖို့အရေးကြီးတာ ပေါ်ပြီဆိုလို့ရှိရင်အဲ့ဒါတွေကရှုလို့ရတယ်မပေါ်သေးရင်ကတော့7မျိုးလည်းမရဘူး1မျိုးလည်းရမှာမဟုတ်ဘူးအဲ့ဒါကြောင့်မို့ဦးစင်းကတော့ဓာတ်ကိုပေါ်အောင်မဲ့အရင်ပေးမှာဦးစင်းရဲ့ဟိုအာသနာအရင်ဆုံးဓာတ်၄ပါးအဲ့ဒါကို ခန္ဓာကိုယ်မှာ ပထမဖြစ်တဲ့ဖုဒ္ဓဘတ်ဓာတ်၃ခုမပေါ်ပေါ်အောင်အဲ့ဒါအခု သင်ခန်းစာတွေပေးတဲ့အနေနဲ့ပဲသွားတော့မယ်ဦးစင်းနဲ့တပတ်တစ်ချိန်ခုထိုင်ပြီးဟုတ်ပြီနောက်ရက်ဒီအိမ်မှာ တရားထိုင်နိုင်ထိုင်နိုင်ဒီကျင့်စဉ်ကိုကျင့်နော်ပေါ်အောင်ရှုပေါ်သွားပြီဆိုရင်နောက်မှာဘဝမှာတရားရှာဖို့ရဟာဘဝထူထောင်လိုက်အောင်မယ်ဒီဟာထူထောင်လဲဘာမှမလိုတော့တရားထိုင်တော့မယ်ဆိုတာနဲ့အသာလေးကိုယ့်အကူ အဲ့မှာငယ်တိန်လေးခေါင်းလေးအာယုံပြုတ်လိုက်တာနဲ့ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်ရိတ်ရိတ်ရိတ်ရောရောရောရောမောမောမောမောတင်လိုက်ကြက်လိုက်သူ့ရဲ့သဘာဝလက္ခဏာကြီးကတခါတည်းပေါ်နေတာဟာထိုင်မလားမဟုတ်ဘူးလျှောင်းနေရင်လည်းပေါ်နေတာအခုပြောသလိုတခါလေးဒီမှာဖျားကြော့နေရင်လည်းပေါ်နေတာပထန်းရွရင်ပရိတ်ရွရင်လည်းခန္ဓာကြီးကပေါ်နေတော့ဒီခန္ဓာကြီးကတကယ်တမ်းကဒီဓာတ်ကြီးလေးပါးရဲ့အစုအဝေးဒီ ဒါ၄ပါးရဲ့စုပေါင်းထားတဲ့ကလပ်မှုံလေးတွေအဲ့ဒီစုပေါင်းထားတဲ့ကလပ်မှုံလေးတွေဘီလီယံပေါင်းမီလီယံပေါင်းများစွာ စုထားမှ လူရယ်လို့ဖြစ်တယ်ခွေးရယ်လို့ဖြစ်တယ်ဆင်ရယ်လို့ဖြစ်တယ်တလိษံရယ်လို့ဖြစ်တယ်အားလုံးဟာဒါ၄ပါးတနည်းပြောရင်တော့အထက်ကလယုံရှင်မျိုးပေါ့အဲ့ဒီဓာတ်ကြီး၄ပါးနဲ့ဒီအစင်းအတန်အနတ်ရတာဆိုတော့ဒီအစင်းတို့ ဝဏတို့ဂန္ဓတို့အနံ့တို့အရသာတို့နော်ဩဇာတို့ဆိုတဲ့ဒီပထဝီတေသောအဘောဝါယောနဲ့အဲ့ဒီအထကလယုတ်ရှင်မျိုးစုပေါင်းထားတဲ့ကလပ်မုံလေးတွေရုပ်မုံလေးတွေပေါ့အဲ့ဒီဓာလေးပါးနဲ့ဒီအခုပြောတဲ့အဲအလုံးအထကလယုတ်ရှင်မျိုး စုပေါင်းလိုက်တဲ့သဘာဝလက္ခဏာလေးတွေကိုဒါရုပ်သဘောလို့ပြောတာအဲ့ဒီရုပ်သဘော အစုအဝေးလေးတွေအဲ့ဒီအစုအဝေးလေးတွေစုပေါင်းထားတဲ့ဟာကိုခန္ဓာပေါ်မှာဦးဇင်းတို့ကမြင်အောင်ကြည့်အဲ့ဒါကိုခုဖောက်ဆရာတော်ကြီးတို့ဓကမထကျမ်းတွေဦးဇင်းကဆရာတော်ကြီးစီတော့ဦးဇင်းကကိုယ်တိုင်မထိုင်ဘူးပါဘူးသူတို့ရဲ့ဒီဒီစောင်းတွေဆရာတော်ဘုရားကြီးဟာတွေဖတ်မှတ်ကြည့်ဦးဇင်းကလည်းဒီလွန်ခဲ့တဲ့2008လောက်ကတည်းကဒီဓကမထဘက်ကိုတော်တော်အာတန်တယ်လောက်ရတာ ဟိုအချိန်တိုင်းရှုနိုင်တာပေါ့နော်အချိန်တိုင်းရှုလို့ဝိပဿနာရှုတဲ့အခါမှာသူ့ဘောကနေသွားတာတော်တော်ကောင်းတော့အဲ့ဒါနဲ့အဲစာရီမျိုးစုံအကုန်လုံးဓကမထန်နဲ့ပေးတဲ့ဆရာတော်တွေအခုကဏီဆရာတော်ဘုရားကြီးတွေဘက်ကစာအုပ်တွေကလည်းလိုက်ရှာဖတ်အဲလေဒီဆရာတော်ဘုရားကြီးဘက်ကဒီဟာတွေလည်းလိုက်ဖတ်ပေါ့လေဒီဆရာတော်ဘုရားကြီးဘက်ကတော့ခြေသုံးကောင်းဆုံးကိုပဲသူကတော့ဆရာတော်ကြီးကတော့အဲ့ဒါခြေဆံပြားကနေခြေပြားတိုင်အောင်ကိုအဲ့ဒီဓာတ်တွေကိုတခါတည်း အကုန်လုံးမြင်အောင်အကုန်လုံးရှုဆရာတော်ကြီးကတော့အကုန်လုံးအဲ့လိုရှုခိုင်းတာပေါ့ဒီဘက်ကဖောင်းဆရာတော်ကြီးတို့လည်းလေ့လာတဲ့ခါကျတော့ဖောင်းဆရာတော်ကြီးကအဲ့ဒီဓာတ်ကြီး၄ပါးကိုမှတခါတည်းအဲ့ပထဝီဓာတ်6မျိုးဝါယောဓာတ်2မျိုးဒေသောဓာတ်2မျိုးအဲ့ဒါတွေကိုအကုန်လုံးကိုသူကအလုံး12မျိုးကိုခန္ဓာကိုယ်စပေါ်အောင်လုပ်ပေါ်ပြီးဆိုရင်အဲ့12မျိုးလုံးကိုသူကခြေသုံးကောင်းဆုံးအကုန်လိုက်ခိုင်းတယ်ပြီးတဲ့အခါကျတော့သူကဘာလုပ်လဲဆိုတော့အဲ့ဒီကနေမှအကုန်လုံးခန္ဓာကိုယ်ကြီးတွေက ရှူရဲရှူရဲရှူရဲရှူရဲနဲ့အကုန်လုံးဥစဉ်ပြောနေကြအတိုင်းပဲအကြည်ဓာတ်ကြီးတွေဖြစ်ပြီးတော့အဲ့ဒီအကြည်ဓာတ်တွေကနေမှကနပြိုကွဲပြီးအမုံတွေဖြစ်သွားအမုံတွေဖြစ်သွားတဲ့အချိန်မှာအဲ့တမုံတမုံတော့မှဖောက်ဆရာတော်ကြီးတော့အဲ့ဒီစောစောကပြောတဲ့အထက်ကလိုက်ကိုရှင်မျိုးမြုံလိုက်ရှုခိုင်းတာဒါကတော့သူတို့အကျယ်နီးရှုတဲ့နီးတွေပေါ့ဒါကတော့ကိုရှုမယ်ဆိုလဲရှုနိုင်တာပေါ့နော်ဥစဉ်ကတော့အဲ့လိုနီးတိတ်ပြီးတော့မသွားပြစ်ဘူးဥစဉ်ရှုွက်ရှုနေရ ဦးဇင်းကအခုခန္ဓာကိုယ်မှာအဲ့ဒီမှာဓာတ်၄ပါးကို ပေါ်အောင်ဦးဇင်းကရှုတယ်ဓာတ်ကြီး၄ပါးကိုတခါတည်းခေါင်းကနေခြေခြေကနေခေါင်းကို အပြင်းပြင်းအလှန်လှန်အဲ့ဓာတွေကို ပေါ်လာပြီဆိုလို့ရှိရင်ဦးဇင်းကကြတော့အရင်ကအတုပတွေရိုးစုတွေပေါ်အောင် ရှုဘူးထားတော့ဟိုခဏအကြည်တတ်ပေါ်ပြီဆိုတော့ဦးဇင်းရဲ့လက္ခဏာကြောင့်ဦးဇင်းအတုပရိုးစုပဲတန်းသွားတာအတုပရိုးစုဦးဇင်းကကြာသွားပြီဆိုရင်လည်း အဲ့ဒီအတုပအယောစုကိုဥစဉ်ဓာကြီးလေးပါးနဲ့ပြန်တင်ဓာကြီးလေးပါးနဲ့ပြန်တင်ပြီးတော့မှအဲ့ဒီနေရာမှာဒီဇန်လန်းသွားခြင်းတဲ့လူနဲ့ဝိပဿနာယာနိကသွားခြင်းတဲ့လူလမ်းခွဲထွက်သွားတာပေါ့ဇန်လန်းသွားခြင်းတဲ့ပုံကိုဆိုလို့ရှိရင်အဲ့ဒီမှာတခါတည်းသူကဝိပဿနာဒီအယောစုတွေအတုပတွေပေါ်လာဒီမှာဖြစ်ပြက်အဲ့ပေါ်မှာဓာတ်တွေရဲ့ဖြစ်မှုပြက်မှုဒီရုပ်ရဲ့ဖြစ်မှုပြက်မှုဘက်ကိုမသွားဘဲနဲ့အဲ့ဒီမှာသူကဒီအယိုး အာယုံယူလိုက်လို့ရှိရင်ဝင်းကြီးလာအဲ့ကြီးလင်းလာတဲ့အယိုးလေးကိုအာယုံယူပြီးတော့မှအဲ့ဒီအကြီးတက်အလင်းတက်လေးအော်ဒီအဲဘယ်လိုပြောမလဲကတိုင်းပေါ့ကတိုင်းငုံပုံစံယူလိုက်တာပေါ့ကတိုင်းငုံပုံစံယူပြီးတော့အဲ့ဒီမှာအလင်းအကြည်လေးကိုမှနှလုံးသွင်းပြီးတော့သူကအဲ့ဒီမှာအာတမာရီကိုတီးပြီးတော့သူကပထမဇန်ဒုတိယဇန်တတိယဇန်လမ်းကိုသူကတက်တာ ဦးစင်းကတော့အဲ့ဒီဘလိုင်းကိုတိတ်ပြီးတော့မတက်ဖြစ်ဘူးဘာလို့လဲဆိုတော့ तू ကကျတော့လာပေါင်းများစွာအချိန်တွေပေးနိုင်မှ तू ကအဲ့ဒါမျိုး तू ကရတာအဲအဲ့ဒီလန်တက်ပြီဆိုလို့ရှိရင်ဘာမှကိုအခုလိုဟောရေးပြောရေးတွေလုပ်နေဘာမှလုပ်လို့မရတော့ဘူးဘာလို့လဲဆိုတမာတိက तू အကုန်ပြန်ပြတ်ကြတာပြတ်ကြတော့ဦးစင်းကတော့အော်အဲ့ဒီရှုတဲ့နေရာတွေထိရတော့ရတယ်ဒါပေမဲ့ဟိုအဲ့ဘက်လမ်းကြောင်းကို သိပြီးတော့မလုတ်ဖြစ်ဘူးမလုတ်ဖြစ်ဖဲနဲ့ဦးဇင်းကဒီဘက်ကနေအယိုးစုတွေပေါ်မှာတခါတည်းဓာတ်ကြီးလေးပါးတွေနဲ့စင်ញံသုံးတက်ပြီးတော့အမှုံကြတော့ဦးဇင်းကတော့ပြန်ရှုပြီးတော့အဲ့မှာအမှုံနေတဲ့မှာလဲအဲ့ဓာတ်ရှင်မျိုးတော့အထကလရုပ်ရှင်မျိုးတော့ပြန်မခွဲတော့ဘူးအဲ့ဒီမှာအမှုံနေတက်ကမ္ဘာတွေပြိုသလိုတွေအဲအဲ့ဒီကနေမှအခုမီအိုခင်ပူထဲမှာနှမ်းနေပြစ်ထဲသလိုတစ်ဖြက်ဖြက်နဲ့ဖြစ်တာတွေအဲ့ဓာတွေကိုအကုန်လုံးခန္ဓာမှာမြင်အောင်ရှုတယ် မြင်အောင်ရှုပြီးပြီဆိုရင်ဦးစင်းသွားတဲ့လမ်းကြောင်းကအဲ့ဒီမှာနောက်ဆုံးညို့သူတန်လျက်တည်လို့ပဲအမှုံရယ်လို့လည်းမရှိတော့ဘူးပြောင်းနေတဲ့သဘာဝကြီးပဲသိရတယ်အဲ့ဒီမှာရုပ်ရဲ့တရိပ်ရိပ်တရိပ်ရိပ်နဲ့ရုပ်တရားတွေဟာပြောင်းနေတာခေါင်းလည်းမရှိတော့ကိုယ်လည်းမရှိတော့ခြေလည်းမရှိတော့လက်လည်းမရှိတော့ဖော်ဖော်ဖော်ဖော်ဖော်ဖော်ဖော်ဖော်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်နဲ့အဲ့တရိပ်ရိပ်တဖွာဖွာကြီးနဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘောကြီးရော အော်ဒါယုတ်တရားတွေဖောက်ပြန်နေပါလားယုတ်တရားတွေဟာသူ့အနှစ်သူတရိပ်ရိပ်တဖွာဖွာနဲ့ဖြစ်ပြီးတော့ပြက်နေရတဲ့သဘောပဲဒီထဲမှာဒိဋ္ဌိခွာပြီးငါဆိုတာမရှိငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိဒီမှာယုတ်ရဲ့ဖောက်ပြန်ပြောင်းလဲနေတဲ့အနိစ္စမမြဲတဲ့သဘောပဲရှိတယ်အဲ့မှာအနိစ္စလက္ခဏာတင်ပြီးတော့ရုပ်ရဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘာဝအနိစ္စကြီးကိုမြင်အောင်ကြည့်တယ် အဲ့ဒီကနေမှရုပ်ကနေမှအော်ဒီရုပ်တွေကရိတ်ကလေးရိတ်ကလေးရိတ်ကလေးပြောင်းလဲတိုင်းပြောင်းလဲတိုင်းမှာပြောင်းပြောင်းညွတ်ညွတ်ညွတ်ညွတ်နေတာကနန္တရားပါလားအဲ့ဒီမှာရုပ်နဲ့နာနဲ့ခွဲတာအော်ပေါ်ပေါ်ပေါ်ပေါ်ပြီးတော့နေတယ်ရိတ်ရိတ်ရိတ်ရိတ်ချိန်ချိန်ချိန်ချိန်ချိန်ချိန်ကပညာတိန်ထပစ်တော်ဝါဆိုတာပညာကိုခွာပြီးရှုဆိုတာခေါင်းကိုခြေလည်းပညာကြီးခွာရှုပြောတာအဲ့ဒီချိန်မှာပညာတွေမရှိတော့ခေါင်းလည်းမမြင်တော့ကိုယ်လည်းမမြင်လက်လည်းမမြင်တော့ အမုံအမွားလို့လည်းမမြင်အဲ့အမုံမွားဆိုလည်းပြညတ်အဲ့ဒီအမုံမွားမမြင်တော့ပဲတန်လျက်တယ်လို့ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့သွားတဲ့အပိုင်းကြီးကိုပဲညင်နေတော့ဩရုပ်တဘာဝတွေဖောက်ပြန်ပြောင်းလဲပြီးတော့မမြဲတဲ့အနိစ္စပါလားဆိုပြီးတော့အဲ့ရုပ်ပေါ်မှာအနိစ္စလက္ခဏာကိုတင်းတယ်တင်တဲ့အခါကျတော့အဲ့ဒီရုပ်က ဖောက်ပြန်ပြောင်းလဲတဲ့ကဲ့သို့ရုပ်ပြောင်းတိုင်းပြောင်းတိုင်းမှာနံတရားလေးကလည်းသွားသွားပြောင်းပြောင်းညှော့တာ ရုပ်ပြောင်းလို့နာမ်ပြောင်းတာ။အော်ဒါကဖောက်ပြန်ပြောင်းလဲတာကရုပ်ပြောင်းပြောင်းညှို့တာကနာမ်။အော်ဒါရုပ်နဲ့နာမ်ပါလားဆိုအဲ့ဒီမှာဦးဇင်းကရုပ်နာမ်ခွဲတာ။အဲ့ဒါရုပ်နဲ့နာမ်နဲ့အဲ့လိုခွဲပြီးတော့ကြည်ရင်းနဲ့အဲ့ဒီပေါ်မှာရုပ်နာမ်ပေါ်မှာရှုနေရင်ရှုနေရင်နဲ့အဲ့ဒီပေါ်မှာဖောက်ပြန်တာကရုပ်ပြောင်းညှို့တာကနာမ်။အော်ဒီပေါ်မှာခံစားတတ်တဲ့ဝေဒနာလေးပေါ်လာတဲ့ဆိုအော်ဒါခံစားတဲ့ဝေဒနာကဝေဒနာခန္ဓာပဲ။ ဟောက်ပြန်တာကရူပခန္ဓာပြောင်းညွတ်တာကဝိညာဉ်နဲ့ခန္ဓာခံစားတာကဝေဒနာခန္ဓာဒီပေါ်မှာတခါတရံလာပြီးတော့ကြည်ကြည်နဲ့အမှုံလေးတွေလို့သွားတင်ညာပေးမိတယ်။အော်ဒါတင်ညာပေးမိတာတင်ညာခန္ဓာဒီပေါ်မှာသွားဆွဲလန်းတဲ့ဥပါဒဏ်တွေဖြစ်ရတာကသင်္ခါရခန္ဓာအော်ဒါခန္ဓာအစဉ်ကြီးဖြစ်နေတာပဲ။နော်ခန္ဓာအစဉ်ကြီးဖြစ်နေတာပဲလို့ခန္ဓာ၅ပါးကိုသုံးတာအဲ့ခန္ဓာ၅ပါးမမြဲတာတွေမြင်အောင်ကြည့်တယ်။အဲအဲ ရုပ်တရားတွေကလည်းဖြစ်ပြီးပြက်တယ်နာမ်တရားတွေကလည်းအကုန်လုံးဖြစ်ပြီးပြက်ဒီခန္ဓာ၅ပါးကြီးကလည်းအကုန်လုံးဖြစ်ပြီးပြက်နေတဲ့သဘောတွေကြည်နေရင်ကြည်နေနေဩဒါဝေဒနာပေါ်မှာတင်ညာငါသွားပေးနေလို့အမုံလို့အမွားလို့သွားတင်ညာပေးတာတကယ်တမ်းအမုံလည်းမရှိအမွားလည်းမရှိသူကသူရုပ်ရဲ့ဖောက်ပြန်ပြောင်းလဲတဲ့သဘောတက်တက်ပဲရှိတယ်ဆိုပြီးတော့အဲ့ဒီမှာတင်ညာဖြုတ်တင်ညာလည်းဖြုတ်တော့တင်ညာလည်းမပေးရောနောက်ကသင်္ခါရဝင်လို့မရတော့အဲ့ဒီနားလေးမှာသူကသူခံစားပြက်ခံစားပြက်အဲ့ဒါလေးကိုထိုင်ကြည့် ဝေဒနာနာရဲ့ခံစားပြည့်လေးကိုအဲ့မှာဝေဒနာနုပဒနာနဲ့နောက်ဆုံးတင်တာအဲ့ဒီမှာရိတ်ကလေးပေါ်တယ်ပေါ်လာတဲ့ဟာလဲဝေဒနာပဲပူတာလေးပေါ်တော့လဲအဲ့ဒီပေါ်မှာခံစားမှုသဘောဝေဒနာကြိုက်တာလေးပေါ်တော့လဲခံစားမှုသဘောဝေဒနာဆိုဝေဒနာကိုရမ်းရှူတာမဟုတ်တော့ဘူးအဲ့ဒီမှာကြည့်နေရင်လည်းကိုယ်ခန္ဓာကိုယ်မှာခေါင်းကိုယ်ခြေလက်တွေအကုန်ပြောက်ပြီးတရိပ်ရိပ်တဖွာဖွာပေါ်နေတဲ့အပေါ်မှာအဲ့ဒီမှာဦးဇင်းကရုပ်လက္ခဏာရှုတယ်နာမ်လက္ခဏာရှုတယ်ခန္ဓာ၅ပါးတွေရှုတယ်ပြီးတဲ့အခါကျမှ ခန္ဓာ၅ပါးအစဉ်ကြီးဖြစ်သွားတာကအာဒါအခုတင်ညာကြောင့်တင်ညာဟိဝိပ္ပန္လာတေဟိလို့ပြောတာတင်ညာတွေလှည့်စားခံနေရအဲ့ဒါကြောင့်မို့အဲ့ဒီတင်ညာကိုဖြုတ်လိုက်တဲ့အချိန်ကာလမှာဝေဒနာမှတဏမကူအောင်အဲ့ဒီနာပရိစ္ဆသမုပ္ပါဆက်ရဖြတ်ပြီးတော့သူရိတ်ကလေးရိတ်ကလေးပေါ်လာလေးရောမှသူကသူခံစားတဲ့သဘောလေးစိတ်ထဲမှာခံစားရလေးမြင်အောင်ကြည့်အဲ့ဒီကြမှာနာကမထမ်းကိုရှုကျင်တဲ့ပုံကူများပို့ပြီးတော့လွယ်တာဒီတိုင်းစစချင်းတခါတည်းဟာစိတ်လေးတစ်လုံးလိုက်မှလိုက်မှဆိုတော့ ဦးဇင်းတို့တမာရီကမလိုက်နိုင်မလိုက်နိုင်တဲ့အခါကျတော့လူကရွာလဲပြီးတော့တရားမတက်တော့ဘူးဖြစ်တာပေါ့နော်မတက်တော့ဘူးဖြစ်တော့ဦးဇင်းကအဲ့ဒါကြောင့်မို့စိတ်ဓာနုပဒနာကြီးလည်းရှုခဲ့ဘူးတယ်လာပေါင်းနှစ်ပေါင်းများစွာလှုပ်ကြည့်တယ်ဒီဝေဒနာနုပဒနာလိုက်ရှုကြည့်တယ်ဒါပေမဲ့လည်းအခုပြောသလိုပေါ့နော်တမာတိကအာတခါတည်းဇောက်ချပြီးတော့လာနေနှစ်နဲ့ကြည်လုံနိုင်ရင်တော့ကောင်းတာပေါ့နော်ဦးဇင်းတို့ရဲ့အနေထားအခုဒကမာကြီးတို့အိမ်မုတ်လုပ်ငန်းလိုပဲ ဦးစင်းမှာလည်းကြောင်းနိုင်သာသနာပြုဆိုတော့အာဒေါ်နေအမေရိကဘက်ကလည်းလှမ်းပြီးတော့ဘုန်းကြီးရွတ်ပါအောင်ဆိုရွတ်ဩဇီကလည်းရွတ်မြန်မာပြည်ကလည်းအချိန်ပြရွတ်ပါအောင်ဆိုဒါညဆိုလဲမိုးချုပ်တီအထိကိုနားရတယ်မရှိဘူးလေဒါအဲ့ဒါမျိုးပေါ့နော်တနေ့တနေ့တရားပွဲတွေကလည်းအများကြီးဟော တခါတည်းဒေါ်နေအခုသူ့မေကဘာဖြစ်နေတဲ့လှမ်းပြီးတော့ကဲနေရတဲ့တစ္ဆာတွေပြုပေးအဲ့ဒါမျိုးတွေနဲ့အမျိုးမျိုးတွေလုပ်နေရတဲ့ခါကျတော့ဆိုလိုတာကဒီဇန်လန်းနေတို့တခါတည်းအဲ့လို နာကမ္မထာနေတက်တက်လန်းနေတော့ဥစဉ်မှလည်းလုံးလို့မရဘူးမရတော့ဥစဉ်လည်းဥစဉ်ကိုယ်၌အချိန်တိုင်းကိုရှုလို့ရတာတော့ဟာဒီဓကမ္မထာပဲအဲ့ဒါကတော့အခုပင်မလို့ဒီနာတရားဟောပြီးခဏနိုင်ရင်နဲ့ခုံလေးပေါ်လှဲလိုက်အယုံလေးပြုတ်နေလိုက်ရောပဲတရရိပ်တပွားပွားနဲ့အဲ့ဒီလက္ခဏာဆိုတော့ဥစဉ်ကအဲ့ဒါကိုဓမ္မအမွေကိုတရားဓမ္မတွေရသိခြင်းပါတယ်เนาะအဲ့ဒီအတွက်ကြောင့်မို့ဥစဉ်ကအခု ဒီဓကမထံကိုပဲဦးစားပေးပြီးတရားတော်မှဒီတနေ့တနေ့တပတ်တပတ်ဦးဇင်းတို့တရားထိုင်ပြီးရင်ဦးဇင်းကိုပြန်လျှောက်ပြပါဘလောက်ထိစပေါ်ပြီလဲအဲ့ဒီကြမှာဦးဇင်းဘလို့ဆက်ရှုဘလို့ဆက်ရှုဆိုပြီးတော့အဓိကဦးဇင်းတို့အခုသွားမှာကဒီပထမဝင်လေထွက်လေအဲ့ဒါလေးကို မှတ်မယ်ဝင်တယ်ထွက်တယ်သူ့ရဲ့သဘာဝလေးလေးရဲ့ဝင်နာတိထွက်တာတိဝင်နာတိထွက်တာတိကိုမှတ်မှတ်ရေးမှတ်ရေးမှတ်ရေးနဲ့နည်းနည်းလေးတမာတိ ဦးစင်း15မိနစ်မိနစ်20လောက်ရောက်ရင်ဒကာဒမတွေဦးစင်းကပျောက်ပြီးတော့စိတ်ကလေးကိုငြိမ်အောင်ထားပြီးတော့ဟောဒီငယ်ထိန်နေရလေးပဲအသာလေးစိတ်လေးကိုတင်ပြီးကြည့်နေတော့ဒီငယ်ထိန်နေရလေးပဲတင်ကြည့်ဘာမှမမြင်သေးလဲစိတ်ကိုအဲ့နာလေးပဲစိုက်ထားအဲ့ဒီနာလေးမှာစိုက်ထားလိုက်လို့ရှိရင်ဖုထဘတ္တ၃ခုလို့ခေါ်တဲ့ပထဝီဓာတ်တင်းလာတဲ့သဘောကြက်လာတဲ့သဘောမာလာတဲ့သဘောပြော့လာတဲ့သဘောတင်းတင်းလေးကြက်ကြက်လေးအရင်ဆုံးစတွေ့ရမယ် ပြော့တာတွေဘာတွေကနောက်မှတင်းလာတာဟိုက်နာလေးကြည့်လိုက်လို့ရှင်ဒါပထဝီဓာတ်ပေါ်တဲ့ယောဂီနော်တယောက်နဲ့တယောက်စစချင်းမတူပထဝီဓာတ်ပေါ်တဲ့ယောဂီဟောဒီနေရာကြီးကြည်လိုက်ချင်းတင်းလာလိုက်ကြက်လာလိုက်တင်းလာလိုက်ကြက်လာလိုက်အဲ့ဒီတင်းလိုက်ကြက်လိုက်ဖြစ်နေရင်အဲ့ဒါလေးကိုလိုက်ကြည့်ပြီးဘလောက်ထိတင်းတင်းသွားသလဲဆိုအဲ့တင်းတဲ့သဘောလေးတင်းတဲ့သဘောလေးကခေါင်းကြီးတစ်ကောင်လုံးကိုအကုန်လုံးကြည့်သမျှနေရာတိုင်းမှာတင်းကြက်နေတာအကုန်တွေ့ရလိမ့်မယ်ဒါ ပထဝီဓာတ်ပေါ်တဲ့ယောဂီများတေဇောဓာတ်ပေါ်တဲ့ယောဂီများကြတော့အဲ့ငရဲနေရာကြီးအဲ့ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နဲ့အငွေ့တွေထွက်တယ်လို့ထွက်အဲ့ဒီအငွေ့ထွက်နေပြီဆိုရင်အဲ့ဒီတေဇောဓာတ်ရဲ့သဘောလေးကိုကြည့်ရင်ဖြန့်ကြည့်ရင်တကောလုံးအကုန်လိုက်လို့ရတကောလုံးကအပူချိန်ငွေ့ငွေ့တွေတရှိတ်ရှိတ်နဲ့မီးတွေလောင်းနေတယ်လို့ပဲเนาะခန္ဓာကြီးတစ်ခုလုံးကမီးလောင်နေတယ်လို့ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နဲ့တေသောဓာတ်တွေကလောင်ကျွမ်းနေသူဟာနဲ့သူအဲ့ဒီလက္ခဏာကြီးရှိတယ်အဲ့ဒါကို တမာတိမရှိလို့မသိတာတေသောတတ်တယ်သူကသူအချိန်ပြည့်လောင်ကျွမ်းနေဒါဥစ္စနောရဲ့ခန္ဓာကိုအခုဒီကလဆဲတွေသူကနဲ့သူအကုန်လုံးကဒါစားပြီးသားအစားအသောက်တွေကနေမှဖြစ်ပေါ်လာတာဒီအဟောင်းတွေကလောင်ကျွမ်းလောင်ကျွမ်းအစ်စ်တွေစားနေတဲ့စားတဲ့ဟာတွေအစ်စ်တွေပြန်တိုးပွားပြီးတော့အဲ့ဒါမျိုးသူကဖြစ်နေတော့အဲ့ဒီတေဇောဓာတ်ရဲ့တရိပ်ရိပ်တွေလောင်ကျွမ်းနေတာကိုလည်းမြင်အောင်ကြည့်တခါဝါယောဓာတ်ရဲ့တွန်းကန်မှု ဒိတ်ဒိတ်ဒိတ်ဦးဇင်းတို့သွေးတွေခုန်တဲ့ခါတို့လေနှလုံးခုန်တဲ့ခါနှလုံးခုန်တိုင်းဆိုဒိန်ဒိန်ဒိန်ဒိန်နဲ့ဒါကဘာလဲဆိုတော့ဝါယောဓာတ်ရဲ့တွန်းကန်အဲ့ဒီတွန်းကန်နေတဲ့ဝါယောဓာတ်ရဲ့သဘာဝလက္ခဏာကို တွေ့ကျင်တွေ့မှာဟောဒီငယ်လေးနေရာလေးอ่ะအဲ့ဒါလေးကိုမြင်အောင်ကြည့်ပြီးတော့အဲ့ဒီငယ်ဒိတ်နေရာလေးမှာအသာလေးအာယုံလေးပဲစိုက်ကြည့်နေသူကသူဘာပေါ်လဲပေါ်တာကြည့်ပေါ်တာကြည့်လို့ဘေးကိုဖြန့်လိုက်ကြည့်လို့ရရင် ဆက်လိုက်မရဘူးဆိုအဲ့နာလေးကိုပဲသေသေးချာကြည့်ပြီးတမာရီကိုမွေးစိတ်ကိုဘဲမှမသွားသေးပဲနဲ့အဲ့နာလေးတင်းလာလိုက်ကြရလာလိုက်ဒိတ်ဒိတ်ဒိတ်ဒိတ်ဖြစ်လိုက်ရွာရွာရွာရွာဖြစ်လိုက်ရှိန်ရှိန်ရှိန်ရှိန်ဖြစ်လိုက်တရိပ်ရိပ်တရွာရွာတရှိန်ရှိန်နဲ့အဲ့ဒီမှာခေါင်းမှာ ပေါ်နေတဲ့လက္ခဏာကိုမရရအောင်အဲ့နေရာကိုဖမ်းအဲ့ဒါလေးကိုပဲသေချာစောင့်ကြည့်စောင့်ကြည့်စောင့်ကြည့်လုပ်ရင်းနဲ့ဦးဇင်းတို့ဟာဒီခေါင်းကနေပြီးတော့ တခါတဲ့မျက်နှာတွေကြည့်နောက်ခေါင်းရဲ့နောက်ကျောတွေကြည့်ဘေးတွေကြည့်ဟောဒီခေါင်းကြီးတစ်ကောင်လုံးကို အကုန်လုံးအဲ့ဒီမာတဲ့သဘောပေါ်ရင်တစ်ကောင်လုံးကိုမာတဲ့သဘောလက္ခဏာအကုန်ကြည့်နေအောင်ကြည့်နော်တစ်ကောင်လုံးကိုရိတ်ရိတ်ရွရွပေါ်တဲ့ယောဂီများကလည်းတကောင်းလုံးကိုအဲ့ရိတ်ရိတ်ရွရွကိုတကောင်းလုံးကိုပေါ်အောင်လိုက်ကြည့်ရှိမ့်ရှိမ့်ပေါ်တဲ့ယောဂီများကတေသောထပ်ပေါ်တဲ့ယောဂီများကလည်းတရှိမ့်ရှိမ့်နဲ့အဲ့ခေါင်းတကောင်းကိုရအောင်လုပ်ကြည့်ပါ အဲ့ဒီကနေမှဦးဇင်းတို့ level ကနေခါထိခါနေခြေပြားထိဆိုပြီးတော့အဆင့်၃ဆင့်ပိုင်းမယ်အဲ့ဒီရဲ့နောက်ကျမှအဲ့ဒီပေါ်တဲ့နေရာဒီမှာတခါတဲ့တိုးတိုးတိုးတိုးတိုးတိုးပြီးအဲ့ငယ်ရိတ်ကနေခြေပြားခြေပြားကနေငယ်ရိတ်အပြတ်မြတ်အလှမ်းလားအဲ့ဒါဦးဇင်းဆိုနိုင်နဲ့လှုပ်ကြည့်တယ်ငယ်ရိတ်ကနေခြေပြားလောက်ထိရှုခြေပြားနေပြီးတော့ငယ်ရိတ်ထိပြန်တက်လိုက်လို့ရှင်တနာရီလောက်ကွက်တီဖြစ်သွားတာပဲအထက်ပြန်အပြတ်မြတ်အလှမ်းလားအဲ့လိုရှုလိုက်တော့ရှုရင်းရှုရင်းနဲ့ ဘာဖြစ်သွားလဲဆိုတော့ခေါင်းတွေကိုတွေခြေတွေကပျောက်သွားပြီးတော့အဲ့ဒီမှာကြည်လင်းပြီးတော့အဲ့ဒီမှာအတုပတွေအယိုးစုတွေဥစဉ်ကဒါရိုက်တန်းပေါ်တော့အဓာတ်လက္ခဏာရှုရင်းနဲ့ပဲအဲ့ဒါကြီးတွေတခါတဲ့အပုတ်ကြီးတွေအပွားကြီးတွေအယိုးစုကြီးတွေအကုန်တန်းဖြစ်တာနော်အဲ့တော့လက္ခဏာတယောက်နဲ့တယောက်တူမှာမဟုတ်ဘူးအဲ့တော့ရေခဲတော့မှန်ခဲတော့ကြီးလို့ခန္ဓာကာယအကြည်ဓာတ်ကြီးပေါ်အောင်ရှုနိုင်ပြီဆိုလို့ရှိရင်တချို့လေကျတော့အဲ့ကာယအကြည်ဓာတ်ကနေမှ ရေခဲတုံးကြီးလိုမြင်ရတယ်ရေခဲတုံးကြီးလိုမြင်ရပြီးတော့အဲ့ဒီပေါ်မှာအခုအာကာသဓာတ်တွေနဲ့ဥစဉ်တို့ရှုချရင်အကုန်လုံးပြိုကွဲအမှုန်တွေတန့်ဖြစ်သွားတဲ့ယောဂီများလည်းရှိတယ်ဒါကတော့တယောက်နဲ့တယောက်ပါရမီဓာတ်ခံအတိတ်ဘဝကရှုကြတဲ့ရှုွက်ခြင်းမတူတော့ဥစဉ်တို့ကတော့အတုပတို့အယိုးစုတို့အတိတ်ဘဝတွေကရှုခဲ့မှုအာကောင်းမှု ပေါက်တယ်ရောက်မို့ဟိုအဲ့ဒီလိုရှုလိုက်ပြီးဆိုတမာရီနည်းနည်းဝင်လာပြီဆိုတာနဲ့ဥစဉ်ကကြတော့အဲ့ဒီအယိုးစုအတုပဘက်ကိုဒါရိုက်တန်းရောက်သွားတာ ဒါပေမဲ့တမာတိကိုလိုချင်ပြီဆိုရင်ဦးဇင်းကအခုအဲ့ဒါလေးပဲပြန်ထိုင်ကြည့်လိုက်တာတမာတိလေးလိုချင်တယ်အတုပအယောသူရှုနေရတာအာယုန်ထဲမှာတိတ်ပြီးတော့ထင်ရှားရှားနောက်တစ်ကြိမ်ထိုင်လို့တိတ်မပေါ်ဘူးထင်ရင်ခန္ဓာကိုယ်ဓာတ်တဘာဝလေးကိုဆင်ញင်လိုက်တာနဲ့တမာတိတက်လာပြီဆိုဒိုင်းဆိုအဲ့ဒီအာယုန်ကတန်းပေါ်တော့တယ်အဲ့ဒါကြောင့်မို့တမာတိကို မွေးမြူဖို့ရာအတွက်လည်းအဲလွယ်ကူတယ်ဒီကျင့်စဉ်လေးကဒါဦးဇင်း2018တုန်းက2008တုန်းကစိတ်တလပပဒတောင်မှာ ဒါတန်ခါဒီဦးစင်းနှစ်လတရားစခန်းဖွင့်ပေးရင်းနဲ့တိရိလင်္ကာနိုင်ငံမှာအဲ့ဒါမှရှိတယ်ယာလာ international တောအုပ်ကြီးထဲမှာအရင်တော့ယဟန်တော်ပေါင်းယဟန်နာတွေ12000လောက်သတင်းသုံးခဲ့တဲ့နေရာကြီးအဲ့ဒီဒီဟိုရောက်တော့ဦးစင်းအဲ့နေရာကြီးသွားရှာပြီးတော့အဲ့ဒီမှာသွားပြီးတော့ကြောင်တကြောင်ရှိတယ်အဲ့ဒါဘုန်းကြီးတပည့်တော်တော့ဆွန်းတော့ကြွေးပါတပည့်တော်ဒီမှာတရားအထုတ်ခြင်းလို့ဆိုပြီးတော့သွားလျှောက်တော့ဘုန်းကြီးက ဝမ်းသာပြီးဝမ်းသာလိုက်တာတဲ့အရှင်မြတ်လာအားထုတ်အားထုတ်ဆိုပြီးအဲ့နဲ့ဒီနေ့တစ်ချိန်သူ့ကြောင်းလေးမှာသွားဆွန်ဖုံပေးကျန်တဲ့အချိန်ကအဲ့ဒီမှာလှိုင်ကူတွေထဲမှာနေပြီးတော့တရားထုတ်ရင်းနဲ့ဒီကျင့်စဉ်လေးကိုဦးဇင်းအဲ့တုန်းကလောက်ခက်ဖြစ်တယ်ဘာကြောင့်လဲဆိုတော့ဦးဇင်းအရင်ကကျင့်စဉ်ကြတော့တမာရီအားအရန်ကောင်းအောင်လုပ်ပြီးမှဒီရုပ်နံပါတ်ကိုထိုးရှုတဲ့လမ်းကြောင်းနဲ့သွားခဲ့တာအခုလို အချိန်တိုင်းကိုဒီနီးလေးတွေနဲ့ရှုတဲ့ဟာကြောင့်တရားတော်မတွေအတွက် ပို့ပြီးတော့အဲ့ယုံနံကိုမြင်တဲ့ဘက်ကို ပို့ပြီးတော့ရောက်စေခြင်းလို့ဦးစင်းကအခုဒီနည်းကိုပေးတာပါเนาะဟိုအခြားနည်းတွေအေးစိတ်ရှုခြင်းဝေဒနာရှုခြင်းအဲ့ဒါတွေကတော့နောက်မှပေးပါမယ်အတုပရှုတာအခုဦးစင်းပြောသလိုတမာတိလေးအားကောင်းလို့ခန္ဓာကိုယ်မှာရှုရင်းနဲ့အဲ့ဒီအတုပလက္ခဏာတွေကသူ့အတူပေါ်လာတဲ့အယောစုလက္ခဏာတွေထေရှားရှားဒါပါရမီအလျောက်ပေါ်လာကြမှာပါเนาะပေါ်လာကြမှာပါအဲ့ဒါကြောင့်မို့ဦးစင်းကအဟိုဟာပေးလိုက်ဒီဟာပေးလိုက်ဆိုတော့ကြာတော့လေ အဲဘယ်ရှုခွက်မှာကောင်းကောင်းမရဘူးဆိုတော့အာမရဘူးဥစဉ်ဘာကြောင့်မပေးလဲဆိုတော့အခုပြောသလိုပဲဒီတရားစခန်းမဟုတ်ဘဲနဲ့ပေးနောက်ကမလိုက်နိုင်မှာစိုးနေတော့ဥစဉ်မပေးခဲ့တာပါနောက်အခုတော့ကဲချိန်နေလဲကြားလာကြပြီ အာထုတ်တာလဲအချိန်လဲဟွာဖြစ်ပြီးတော့အခုဒီကစပြီးတပတ်တပတ်ကိုဓကမထံကိုပဲခြေဆုံးကောင်းဆုံးမပေါ်ပေါ်အောင်ဟိုကြိုးစားပါเนาะကြိုးစားပြီးတော့နက်နက်လေးဒါကတမာတိရှိမှရတဲ့အလုပ်လေးမဟုတ်เนาะကိုယ်အိမ်မှာ နေတိုင်းနေတိုင်းအ ਨੇ ဆုံးတဏှာကြီးမရရင်တော့နာယီဝက်လောက်လေးအိမ်မှာလည်းပဲထိုင်ရင်းဖြစ်ဖြစ်လျှောက်ရင်းဖြစ်ဖြစ်မိမိရဲ့ကြမ်းမာရေးပေါ်မှာမူတည်ပြီးတော့နေတိုင်းနေတိုင်းကိုလည်းအဲ့ဒီလောက်လေးကိုတော့ရှုပေးပါနိုင်ဝက်တနားရီလောက်လေးကိုလဲရင်းနဲ့နောက်ဆုံးအိတ်ခန္ဓာနီအချိန်လေးပဲဖြစ်ဖြစ်နော်ခန္ဓာကိုယ်မှာငယ်တဲ့နေရာလေးကိုကြည့်ကြည်ရင်ကြည်ရင်ကြည်ရင်အဲ့ဒီမှာစပြီးတော့တွေ့လာပါလိမ့်မယ်ဒီဓာတ်ကြီးဖုဒ္ဓဘာဒ၃ခုကာယအကြည်ဓာတ်နဲ့ပေါင်းစုံပြီးတော့ နော်ခန္ဓာကိုယ်မှာကာယအကြည်ဓာတ်ဆိုဆံမင်ပြားနဲ့လက်သေးပြားကလွဲရင်အကုန်လုံးပြန့်နှံ့နေတာအသေးလေးနဲ့ခန္ဓာကိုယ်ပတ်ကြီးဖြန်းဆိုသိတာအဲ့ဒါဘာကြောင့်လဲဆိုကာယအကြည်ဓာတ်ရှိလို့အဲ့ဒီကာယအကြည်ဓာတ်နဲ့အတွင်းဖုဋ္ဌပတ္တဒါအပြင်ကဖုဋ္ဌပတ္တတွေ့ထိစရာကဟိုဟာကအတွင်းဖုဋ္ဌပတ္တကိုကြည့်ခန္ဓာရဲ့အတွင်းထဲမှာရှိနေတဲ့ဖုဋ္ဌပတ္တ၃ခုတင်းမှုတောက်မှုဆိုတဲ့ဒီပထဝီဓာတ်ရဲ့သဘောမာမှုပြောမှုပထဝီနော် ပူမှုအေးမှုတေဇောတွန့်ကန်လှုပ်ရှားဝါရောဆိုတဲ့အဲ့ဒီဖုဒ္ဓဖတ်တာ၃ခုနဲ့ကာယအကြည်ဓာတ်နဲ့ပေါင်းစုံတာကိုခန္ဓာကိုယ်တစ်ခုလုံးမှာ ပေါ်အောင်ရှုတဲ့ကြည်စဉ်ကိုဘုရားသာသနာတော်တွင်မှာတရားတော်မတွေကြုံတုံးမှာရအောင်ကြိုးစားကြပါเนาะရအောင်ကြိုးစားပြီးတော့ခြေသုံးကောင်းဆုံးတပိတော့ခန္ဓာကိုယ်မှာဒီဓာတ်ဖုဒ္ဓဘာဒသုံးပါးလည်းရှုနိုင်ပြီဖုဒ္ဓဘာဒသုံးပါးရှုနိုင်ရင်နောက်ပိုင်းကျတော့အာဘောဓတ်ကိုလည်းသူတို့ရှုနိုင်တယ်เนาะဖွဲ့စည်းယူစီးတဲ့အာဘောဓတ်ကိုလည်းရှုနိုင်တယ်အဲ့ဒီ သဘောလက္ခဏာတွေကိုသာသနာတော်တွင်မှာအာရောက်တော့ကိုကဒီလိုရှုနိုင်တဲ့အစဉ်မျိုးရထားမှသာလေဦးဇင်းတို့ဓမ္မတွေဒေဂနာနီလည်းဒီဓာတ်သဘောတွေနဲ့ဒီယုတ်သဘောတွေပေါ်မှာဆင်ញင်သုံးသပ်ပြီးတော့ယုတ်နံကိုဆင်ញင်သုံးသပ်ပြီးတော့အော်တရိပ်ရိပ်တဖွာဖွာနဲ့ပေါ်နေတဲ့ဒါပထမတော့ဓာတ်လို့ရှုခဲ့တယ်နောက်ကျတော့ပြောင်းသွားမယ်။အော်ဒါဒီဓာတ်သဘောတွေဟာဒီဓာတ်လေးပါးရဲ့အစုဝေးတွေဟာ ဖောက်ပြန်ပြောင်းလဲနေတယ်ဒါရုပ်သဘောပဲဒါနာမ်ပဲအော်ဒါဒီရုပ်နဲ့ဒီနာမ်ဒီလိုဖြစ်ပြီးဒီလိုပြက်နေတာပဲလို့ရုပ်နာမ်ရဲ့ဖြစ်ပျက်ကိုနှလုံးသွင်းပြီးတော့အဲ့ဒီမှာအနိစ္စလက္ခဏာရှုဒုက္ခလက္ခဏာရှုအနတ္တလက္ခဏာရှုအဲ့ဒီလိုမိမိရဲ့ဉာဏ်နဲ့အနိစ္စဒုက္ခအနတ္တလက္ခဏာရှုပြီးတော့သေသွားခဲ့ရင်ဒါမက်ဖို့မရသေးဘူးဆိုရင်တော့မှလုံးဝအသေးတက်ပြီ။ဘာကြောင့်လဲဆိုတော့ကိုကယုံနာပေါ်မှာရှုနေတာဓာတ်လက္ခဏာတွေပေါ်မှာရှုနေတာ ဝေဒနာပေါ်မှာရှုနေတာခန္ဓာ၅ပါးပေါ်မှာရှုနေတာအဲ့ဒီလက္ခဏာတစ်မျိုးမျိုးကို ရှုနေရင်းနဲ့ဒီယောဂီဒီအော်ငါသေးလို့ရှိရင်မိသားစုတွေဘလို့နေပါမလဲဆိုတဲ့အတွေးမဝင်တော့အဲ့ဒီအတွေးဝင်ရင်ဥပါဒဏ်ကသွားကတ်တော့မှာလေသားတွေဆွဲလိုက်မယ်သမီးတွေဆွဲလိုက်မယ်ဆိုအဲ့ချိန်ဖြတ်ဆိုသေပြီဆိုတာနဲ့နောက်ဆုံးစိတ်ကကိုကပုထုဇဉ်ပဲရှိသေးတာပုထုဇဉ်ပဲရှိသေးတော့နောက်ဆုံးစိတ်ကတခါလဲသားသမီးသွားဆွဲလိုက်တာနဲ့ ဖြတ်ဆိုတခါတည်းပိတ်တာပုံဆင်းသွားကိုအိုးကိုအိမ်ကိုစီးစိမ်ကိုဆွဲလိုက်တယ်နဲ့ပိတ်တာပုံဆင်းသွားအဲ့တော့ဒါကဆွဲလတ်မှုကြောင့်ပိတ်တာပုံဆင်းရတယ်ဟာတခါငါဘလို့များတရားမှလည်းတရားမှကြောက်တယ်ဆိုပြီးတော့တခါတည်းကြောက်တဲ့စိတ်တွေကြောက်တဲ့စိတ်ကအဲ့ဒါဒီဒေါသအမှုသားအဲ့ဒီတခါတည်းတရားမှကြောက်ပြီးတော့တခါတည်းဟိုဟိုလို့ဒီလို့အာဟိုနောင်သားတွေရဟိုတွေးဒီတွေး အဲ့ဒီမှာပူလောင်မှုတောကနဲ့တည်းသေအဲ့ဒါငရဲဆင်းသွားတာဘာကြောင့်လဲဆိုတော့အဲ့ဒါဒေါသကြောင့်အဲ့ဒီလိုဦးဇင်းတို့ကအနာဂတ်လည်းမတွေးအတိတ်လည်းမတွေးပစ္စုပန်ပေါ်စေယုတ်နံတွေကိုတရားဓမ္မတွေကိုရှုတတ်စေခြင်းပါတယ်ဒါကြောင့်မို့အဲ့ဒီဓကမထန်ကြီးရသွားပြီတရားဓမ္မတို့ရှုတတ်ပြီဆိုရင်အဲ့ဒီပေါ်ကနေပြီးတော့ယုတ်နံတွေကိုဆင်ញင်သုံးတာပြီးတော့သေသွားမယ်ဆိုရင်ဘဝမှာအသေးလဲတက်ပြီးအဲ့ဒီပေါ်မှာအနိစ္စဒုက္ခလက္ခဏာ တင်ပြီးရှူရင်းနဲ့သေသွားရင်နတ်ဖြစ်တာနောက်ကြလေဦးမယ်မညံပူညာတော်အရင်ပွင့်ပါလိမ့်မယ်တဲ့မြတ်စွာဘုရားဟောထားတာနော်ဘာလို့လဲဆိုနောက်ဆုံးစိတ်ကယုံနံပေါ်မှာအနိစ္စဒုက္ခအနတ္တတင်ပြီးတော့သေသွားတဲ့စိတ်သူကလောဘကင်းနေတယ်ဒေါသကင်းနေတယ်မောဟကင်းနေတယ်သားဆွဲသမီးဆွဲလောဘလည်းအဲ့ဒီအချိန်မှာမဝင်ဘူးအိုးနောင်အတွက်ငါမရှိရင်နောင်သူတို့ဘလို့နေပါမလဲဆိုတော့ တခါတည်းကြိုတွဲပြီးတော့အနာဂတ်ကိုတွဲပြီးတော့ပူလောင်တာလည်းမရှိဘူးပစ္စုပန်မှာရုပ်ပေါ်မှာရှုတယ်ဓာတ်ပေါ်မှာရှုတယ်ဓာတ်သဘောတွေရဲ့ပထဝီဓာတ်ကလည်းမမြဲတဲ့သူကသူပထဝီဓာတ်ရဲ့အစအလဲဆုံးကလည်းမြင်တယ်တေသောဓာတ်ရဲ့တချိန်ချိန်ကအစအလဲဆုံးလည်းမြင်တယ်ဝါယောဓာတ်တွေတရိပ်ရိပ်တရွရွတွေဖောက်ပြန်နေတဲ့အစအလဲဆုံးလည်းမြင်တယ်ဆိုတော့ဓာတ်လက္ခဏာလည်းပိုင်ပိုင်နိုင်နိုင်မြင်တယ်အဲ့ဒီပေါ်မှာပြောင်းလဲနေတဲ့ရုပ်သဘောပြောင်းညွတ်တတ်တဲ့နာမ်သဘောဒီပေါ်မှာခံစားမှုဝေဒနာ ဝေဒနာပေါ်မှာတင်ညာပေးတာအဲ့နောက်မှာလောဘဒေါသသင်္ခါရဖြစ်တဲ့ခန္ဓာ၅ပါးအစဉ်ကြီးကိုလည်းရှုတတ်မယ်ဒါတယောက်နဲ့တယောက်မတူဘူးဟိုဉာဏ်အားကြီးတဲ့ပုဂ္ဂိုလ်ခန္ဓာ၅ပါးရှုပြီးတော့သူကသွားမှာဉာဏ်အားနေတဲ့ယုံနာနှစ်ပါးရှုပြီးတော့သွားမယ်ဒါကတယောက်နဲ့တယောက်အကျဉ်းဒီအကျယ်ဒီဒီဓကမထန်တောင်ဒါဥစဉ်အကျဉ်းဒီကိုပေးတာသားတော်ရာဟုလာကိုမြတ်စွာဘုရားပေးတဲ့ခါကျအကျယ်ဒီပေးတာအဲ့ဒါကြတော့အဲ့ဒီပထဝီဓာတ်ကို20အထိရှုခိုင်းတာ ဆမင်းတို့ခြေသေးတို့လက်သေးတို့သွားတို့အယိုးတို့เนาะအဲ့ဒီမှာတစ်ခုချင်းတစ်ခုချင်းကိုမြတ်စွာဘုရားကပြောရရင်တော့32ခုထာတာအကုန်လုံးကိုမြတ်စွာဘုရားကဒီဓာတ်တဘာဝကိုအကုန်လုံးလိုက်ဆင်ခြင်ခိုင်းတာအဲ့ဒါကြတော့အကျယ်ရှုပွားနည်းအကျယ်ရှုပွားနည်းကြတော့တမာရီအားနေတဲ့ပုဂ္ဂိုလ်ညာအားနေတဲ့ပုဂ္ဂိုလ်ကမလိုက်နိုင်သေးဘူးမလိုက်နိုင်သေးလို့အခုဓကမထံအကျဉ်းကြီးဖြစ်တယ်အခုငယ်ထိတ်ကနေခြေပြားထိ ပေါ်အောင်အခုပထဝီဓာတ်ဒေဇောဓာတ်ဝါယောဓာတ်ဆိုတော့ဖုဒ္ဓပဓာတ်၃ခုအဲ့ဒါကိုပဲဦးဇင်းတို့ကမပေါ်ပေါ်အောင်ရှုတဲ့ကျင့်စဉ်ကိုပေးမယ်ဒီကျင့်စဉ်ဒီသာသနာအမွေကြီးရပြီဆိုသာသနာနဲ့တွေ့ရကြုံနှပ်ပြီလူဖြစ်ရကြုံနှပ်ပြီလုံးဝအသေးတက်ပြီနော်ဘာမှအနာဂတ်တွဲပြီးတော့အာဘယ်တရားငါရှုအောင်မှလဲရှားစရာမလိုတော့ဘူးနော်ဟာဟိုစိတ်ရှုရမလားဟာဝေဒနာပဲငါရှုရမလားဟိုလောက်ရမလားဒီလောက်ရမလားဆိုတာ ဘာမှမလုပ်ကိုအဲ့မှာဓကမထကနေစဆင်ញင်သုံးသက်သွားရင်းနဲ့တခါတည်းအဲ့ဒီမှာဓာတ်ရဲ့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလည်းအကုန်မြင်တယ်ရုပ်တရားရဲ့အနိစ္စဒုက္ခအနတ္တမြင်တယ်နံတရားတွေအနိစ္စဒုက္ခအနတ္တမြင်တယ်ခန္ဓာ၅ပါးတွေပေါ်မှာအကုန်ရှုနိုင်မယ်အဲ့ဒီကနေမှပရိစ္ဆသမုပ္ပါဆက်ရဖြတ်ပြီးဝေဒနာမှတဏမကုအောင်အကုန်လုံးခံစားပြတ်တဲ့သဘောရှုပြီးတော့သွားရင်ဟိုဘက်မှာအခုပြောသလိုဒီဘဝမမညာဖုန်ညာ ကံရှိရင်လည်းအချိန်သာပေါ်မှာပေါ့ဒါကတော့ဟုတ်တယ်မဟုတ်လားဦးဇင်းတို့ကတနေ့တလံပကံပဲပြေးပဲကိုယ်အတွက်လောက်ရမယ့်အလုပ်ကတော့လောက်ကိုလောက်နေရမှာပဲမက်ဖို့ရတာမရတာကအဲ့ဒါသူကန္တမီးပုတ်တဲ့ယောက်ျားလို့တခါလေရှဲခက်ကအခုလိုမီးချက်တွေပါတွေမရှိတော့တစ်သားကြောင်နှစ်ခုကိုသူကပူအောင်ပို့ရတာဟုတ်တစ်သားကြောင်နှစ်ခုကိုပို့ရတဲ့ခါကျတော့ပို့ပို့ပို့ပို့ပို့ရင်ပို့ရင်ပို့ရင်နဲ့ပဲအဲ့ဒါကအချိန်တန်တော့သူ့အနေနဲ့သူမီးရထွက်သွားတာအဲ့တော့ မိလိန်နာမင်းကြီးအရှင်နာဂသိန်ကိုအဲ့ဒီဥပမာပဲပေးတယ်တခါရေးတဲ့အဲရှင်နာမိလိန်နာမင်းကြီးမေးတယ်အရှင်ဘုရားတဲ့နိဗ္ဗာန်ရအောင်ဘလို့အားထုတ်ရမှာလဲတဲ့တခါကြီးတဲ့အဲခန္ဓာ၅ပါးယုံနာ၂ပါးရဲ့ဖြစ်ပျက်ကြီးကိုဒလဇတ်ကိုပဲရှုနေရမှာတဲ့အဲ့ဒီဖြစ်ချင်းပျက်ချင်းတွေကိုဒလဇတ်ရှုနေရင်းနဲ့ပဲအဲ့ဒီဖြစ်ပျက်တွေပေါ်မှာအနိစ္စလက္ခဏာမြင်လာမယ်အဲ့ဒီအနိစ္စလက္ခဏာမြင်ရကနေပြီးတော့ဖြစ်ပျက်တွေပေါ်မှာ မုံနဲ့ဉာဏ်တွေဒုက္ခလက္ခဏာကြီးတွေထင်သွားမယ်အဲ့ဒီကနေမှအစိုးမရတဲ့အနတ္တလက္ခဏာဉာဏ်တွေထင်လာမယ်အဲ့တော့ဒီယုံနာပေါ်မှာအခုရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ဩအနေဆာအနေဆာမမြဲတဲ့သဘောလေးပဲဆိုပြီးအနေဆာတည်ရင်းနဲ့ဟာဒီယုတ်တရားကြီးတွေကလည်းတရရိပ်နဲ့ကြည်တိုင်းကြည်တိုင်းဒါကြီးကဒီအနေဆာကြီးကကြည်တိုင်းကြည်တိုင်းကြာတော့ဘာဖြစ်လာလဲဆိုအဲ့ဒါကြီးကြည်ရတာကိုညင်းငွေလာတော့ ဒီဟာကြီးကဖြစ်တာပြက်တာပဲရှိတာဒီဖြစ်ပျက်ကြီးကိုပဲဒလဇတ်ကြီးကြည့်ပြီးတော့မမြဲပါလားမမြဲပါလားမမြဲပါလားဆိုတာဒါကြီးဒလဇတ်ပဲကြည့်နေရင်းနဲ့ကိုအဲ့ဒါကြီးပေါ်မှာညီးငွေပြီးတော့ဒီယုတ်ဒီနာကိုကြားတော့မလိုချင်တော့အဲ့ဒါဆိုဒုက္ခလက္ခဏာအဲ့ဒါနိဗ္ဗာန်နဲ့နီးပြီအဲ့ဒီပေါ်မှာ တခါတည်းအနေဆသင်္ကြီးနောမေခိယအနတ္ထတန်တာတိမြတ်စွာဘုရားချက်သားမေခိယအဲ့ဒီအနေဆဝရမင်းအဲ့ဒီယုတ်ပေါ်မှာနံပေါ်မှာမြင်အောင်ရှုလိုက်စမ်း အနတ္တကလည်းသူ့အတူထင်ရှားလာမှာတဲ့အနိစ္စရဲ့လက္ခဏာဒုက္ခလက္ခဏာမြင်လာပြီးအနတ္တလက္ခဏာတွေမြင်လာပြီးဆိုရင်အဲ့ဒါမီးပုတ်တဲ့ယောက်ျားသူ့အတူအချိန်တိုင်းမီးပွင့်သလိုပဲတဲ့အခုလည်းပဲဒီယုံတဲ့ဒီနံပေါ်မှာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကိုပဲဆင်ញင်သုံးသပ်ပြီးတော့အဲ့ဒီမှာရှုရင်ရှုရင်နဲ့နိဗ္ဗာန်ဓာတ်ကြီးကသူ့အတူပေါ်ထွန်းသွားတာတဲ့ကိုကသွားပြီးတော့ဟဲ့ တေသားကြောင့်နှစ်ချောင်းချထားပြီဟဲ့နင်မီးထွက်စေလို့အမိတ်ပေးလို့မရဘူးเนาะအဲ့တော့ဦးဇင်းတို့ကတေသားကြောင့်နှစ်ချောင်းချပြီးတော့အဲ့နှစ်ချောင်းကိုပုတ်နေရင်တနေ့မီးထွက်မှာအခုလည်းပဲဒီဓကမထန်းကနေဒကာတော်မတို့ခန္ဓာကြီးကိုခြေသုံးကောင်းဆုံးရုပ်တည်းရဲ့ဓာတ်တဘာဝတွေရဲ့မမြဲတာတွေရုပ်သဘောမမြဲတာတွေအဲ့ဓာတွေရှုနိုင်ရင်နံတရားတွေရဲ့မမြဲတာပါအကုန်မြင်ပြီးတော့ရုပ်တရားနံတရားတွေဆိုဟောဒီလိုဖြစ်ဒီလိုပြက်နေတာဆိုတာ ကိုပိုင်ညာကိုပိုင်အသိနဲ့ဒါကတာမန်လူများမသိနိုင်ဘူးเนาะဒီအသိဟာဒါကြောင့်မို့မြတ်စွာဘုရားကဒီယုံနံဖြစ်ပျက်ကိုလူတာမင်ညာနတ်တမင်ညာတွေမမြင်နိုင်ဘူးတဲ့မသိနိုင်ဘူးတဲ့ငါဟောပေးထားတဲ့ဒီတရားဟာเนาะလူတာမင်ညာနတ်တနတ်တာမင်ညာပုံကိုယ်တွေမသိနိုင်တဲ့တရားတဲ့အဲ့ဒါကြောင့်မို့ကိုကစ조사ပြီးတော့ယူရပါမယ်စ조사ပြီးတော့ရှုလိုက်လို့ရှိရင်ဒါကနီးလျက်နဲ့ဝေးเนาะ မြင်လဲမြင်လွယ်တယ်မြင်ပြီဆိုလို့ရှိရင်လည်းတစ်သက်လုံးဘယ်တော့မှမပြောက်တော့ဘူးဘယ်ချိန်မှဖြစ်ဖြစ်ဒါကြီးကတရရိပ်တဖွာဖွာကြီးကဘယ်ချိန်မှဖြစ်ဖြစ်မြင်နေရတာမြင်ပြီဆိုရင်လည်းနော်အဲ့တော့မမြင်ဘူးဆိုလို့ရှိရင်လည်းပေးခံနေတာပဲဒါတခါတည်းဘလို့မေးလိုက်မေးလိုက်တခါတည်းမရဘူးမမြူးဆိုပြီးတော့လည်းတချို့တလေအဲ့တော့ဇွဲမလျှော့နဲ့ဦးသေးအခုဒီပေးမဲ့ကျင့်စဉ်ကနော်အခုတထိုင်တထိုင်တွင်းမှာရှုမယ် ပြီးရင်ကိုအိမ်မှာတရားထိုင်ပြီးဟေ့ဆိုတာနဲ့အဲ့ငယ်ထိတ်နေရာလေးဒါကြည့်ငယ်ထိတ်နေရာလေးကြည့်ပြီးတင်းလိုက်အဲ့တင်းတာတကောင်လုံးပေါ်အောင်ကြည့်အာပူလာလေးပေါ်ရင်အဲ့ပူတာငယ်ထိတ်ကနေတကောင်လုံးပေါ်အောင်ကြည့်အဲ့လိုနဲ့အရင်ဆုံးပေါ်အောင်ကြည့်ပြီးမှအဲ့ဒါခန္ဓာကိုယ်တွေကိုခြေဆုံးကောင်းဆုံးအကုန်လုံးရှုပါအဲ့လိုရှုတတ်ပြီဆိုရင်တော့ဒကာဒကမတွေအတွက်ဘယ်မှသွားပြီးတော့တရားရှာပြီးတော့အာလောက်ပါအောင်ငါမရှုတတ်သေးလို့ပြောစရာကိုမလိုတော့ကိုယ်ခန္ဓာကြီးကတရားပြနေပြီ မြန်လေးကဒီဟာဆရာဝန်မကြီးတရားကလည်းလျှောက်တယ်ရှင်ဖျားတဲ့တရားတွေလည်းလောက်ခဲ့တာကြာပြီတဲ့တပည့်တော်လည်းဝဲလည်းခတ်နေကြာတော့စိတ်ဓာတ်ပဲကြာလာဓမ္မကြီးအဲ့ဒါအခုဒီဓကမထာနီးကိုဓမ္မကြီးတို့လောက်ကြည့်အဲ့ဒီနီးဒါဥစဉ်ကိုထိုင်လဲတရားဓမ္မတွေပေးတာဥစဉ်ကိုထိုင်လဲအများနဲ့ဒီကနေဥစဉ်သွားရှုနေတယ်ဒါအင်မတန်မှဒီဟာရှုရတာပေါ်သွားပြီဆိုလွယ်တယ်အဲတရားဒီပေါ်မှာပဲယုံနံတွေကွဲအောင် ပရိစ္ဆသမုပ္ပါဆက်ရကြီးပြအောင်ရှုသွားရုံပဲကြံတော့တယ်ဒီမှာကြီးအဲ့လမ်းကြောင်းကိုတက်ပါလို့ဒီနေ့ကလည်းဒီမှာအာအငိမ့်သားဆရာမကြီးတယောက်အိုက်ကျင်စင်နဲ့ဦးဇင်းပေးလိုက်ပါတယ်เนาะဒီကြောင့်မို့ဦးဇင်းတို့ဒကာတော်မတွေလည်းအဲဝဲလဲခတ်ပြီးတော့အာဟိုဟာရှူအောင်ဒီဟာရှူအောင်ထပ်ဖြစ်နေမှာဆိုလို့ဦးဇင်းဒါအချိန်လဲကြပြီဓကမထန်ကနေစပြီးတော့ဒါမရမနေဒကာတော်မတွေအပတ်စင်တိုင်းပတ်စင်တိုင်းကိုဝိပဿနာရှူတိုင်းရှူတိုင်းဒီဓာတ်သဘောကနေမှာပဲ တင်းတင်းတင်းတင်းပြီးတော့ဦးဇင်းတို့ပေးပါမယ်ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေသည်မြတ်စွာဘုရားသာသနာတော်ကြီးနဲ့ကြုံတော့မှာအသေးလဲတက်အနေလဲတက်တဲ့ဓကမထံကျင့်သည်မြတ်စွာဘုရားကိုတော်တိုင်းသူ့ရဲ့သားတော်အရင်ဖြစ်တဲ့သားတော်ရာဟုလာကိုပေးခဲ့တဲ့ဟောဒီဓကမထံကြီးကို နိဗ္ဗာန်ရသည့်တိုင်အောင်ကြည်ကြံကြိုးကုပ်ပွားများအထုတ်နိုင်ကြပါစေကုန်သတည်းအာ သာဓုသာဓုပါဗျာကဲစထိုင်တဲ့ယောဂီများနှာသီးဝါလေးလေးလေးတိုးဝင်တာတိုးထွက်တာလေးကိုအသာလေးသူ့တဘာဝလေးလေးဝင်တာလေးကနေစကြည့်စတခါတည်းထိုင်နေပြီဆိုရင်တော့အိဒိယဘုဒ္ဓစိတ်တိုင်းကြအောင်ပြေးကိုယ့်ရဲ့အထိုင်နေအခင်းနေ အဲ့ဒါတွေကိုအကုန်လုံးစိတ်တိုင်းကြအောင်ပြင်းလုံကြီးတွေပစိုးတွေကြက်နေတာတွေအဲ့ဒါတွေမရှိသေးနဲ့ကြောင်ကြဖြစ်ပြီးတဖန်ပြန်ပြီးပြုတ်ပြင်းနေရမှာဆိုလို့ ကိုဣရိယာပုစိတ်တည်းကြအောင်ပြင်ပါဣရိယာပုကိုစိတ်တည်းကြပြီဆိုတဲ့အခါကျတော့မှမိမိရဲ့နှာသီးဝါမှာလေးလေးသူ့တဘာဝအသားလေးတိုးပြီးဝင်လာတာအဲဝင်လာတဲ့လေလေးကိုအစအလယ်ဆုံးသိနေအောင်ကြည်ထားလေလေတိုးပြီးတော့ပြန်ထွက်သွားပြီဆိုရင်နှာသီးဝါလေးမှာထိပြီးထွက်သွားတာအဲနှာသီးဝါလေးစထိပြီးထွက်သွားတဲ့လေလေးကို အဲ့ဒါလေးကိုဒါလေးတတိထားပြီးတော့ကြည်တတိထားပြီးတော့ကြည်တိုးဝင်လာတယ်တိုးထွက်သွားတယ်အဲ့ဒါလေးကိုတတိထားပြီးတော့ကြည်နေရင်းနဲ့တမာတိကိုအရင်ရအောင်မွေးပါစိတ်လေးငြိမ်သွားအောင်လို့ခဏ စကလေးဓာတ်တွေကိုပေါ်နေတဲ့ယောဂီများအတွက်ကတော့ခဏလောက်စိတ်ငြိမ်ပြီးဆိုကိုယ့်ကိုပဲငယ်တိတ်ကနေတန်းပြီးတော့စရှုပါတော့ယောဂီအသင်များမတွေ့ရသေးတဲ့ယောဂီများ15မိနစ်မိနစ်30အထိဦးဇင်းတို့အဲ့ဒီဝင်လေထွက်လေကိုပဲတတိမလွတ်တတ်မှတ်ပေးပါနာသီဝဝင်လေထွက်လေကိုပဲတတိမလွတ်အောင်မှတ်ပေး15မိနစ်မိနစ်30အထိစပြီးတော့တွေ့ထားပြီးသားယောဂီများကတော့ ခဏလောက်5မိနစ်လောက်နှာသီးဝါးလေးမှတ်ပြီးလို့ရှိရင်ခန္ဓာကိုယ်ကပေါ်ပြီဆိုပေါ်တဲ့နေရာတာတန်းရှုတော့အာနာပါနပြန်မှတ်နေနဲ့ရတယ်ငယ်တိတ်ကနေပြီးတော့အဲ့ဒီမှာခြေပြားထိခြေပြားနေငယ်တိတ်ထိကို အပြန်ပြန်အလှန်လှန်သုံးသပ်နိုင်အောင်ပြန်ပြီးတော့ကြိုးစားပြီးတော့ရာပြီးသားယောဂီများကကြိုးစားပြီးတော့မှတ်ပေးပါမရသေးတဲ့ယောဂီများကနှာသီးဝါလေးကိုပဲတတိက ကပ်ပြီးမှဦးဇင်းမိနစ်20လောက်နေမှပြောင်းပေးပါမယ်မိနစ်20လောက်နေမှပြောင်းပေးမယ်အခုချိန်မှာဝင်နာသည့်ထွက်တာသည့်နာသီဝမှာလေးလေးတိုးဝင်နာတိုးထွက်တာဒါလေးကိုပဲသိနေပါဝင်တိုင်းသိပါ ထွက်တိုင်းသိပါလေဝင်ဝင်တယ်လို့သိထွက်ထွက်တယ်လို့သိဝင်တိုင်းသိထွက်တိုင်းသိ တတိလေးထားပြီးတော့စိတ်ကအတိတ်ပြေးလိုက်အနာဂတ်ပြေးလိုက်အမျိုးမျိုးပြေးလွှားနေတဲ့စိတ်ကိုဦးဇင်းတို့တွေနိုင်အောင်ကြိုးစားရတာနိုင်အောင်ကြိုးစားရတာကိုယ်စိတ်ကိုနိုင်အောင်ဒီရုပ်တွေနာမ်တွေဓာတ်တွေကို ကိုယ်တိုင်ရှုနိုင်တဲ့အသိဉာဏ်ကြီးရအောင်ကိုယ်ပိုင်အားကိုးရအစစ်ကြီးရအောင်ဒကာဒကမတို့ဒီဓကမထံကိုတိုင်ပိုင်နဲ့ရအောင်ကြိုးစားပါ ရှုထားနာသီဝလေးမှာပဲဝင်တိုင်းသည်ထွက်တိုင်းသည်ဒီတိုင်းဖမ်းလို့တချို့တလေယောဂီတွေဘလို့မှကိုတမာရိယမရဘူးဆိုတက်ကနေ30အထိရေဝင်နေထွက်တယ်1ဝင်နေထွက်တယ်2ဝင်နေထွက်တယ်3နှစ်ကနေ3 3ကနေ4တွင်စိတ်ကိုထွက်ပြေးတက်ကိုပြန်မှတ်အဲ့လိုနဲ့စိတ်ကိုဘဲမှမပြေးဘဲနဲ့30အထိရအောင်ကြိုးစားပြီးမှတ်ကြည့်တက်ကနေ30အထိဒါစိတ်ကိုအရန်ဖမ်းရတာခက်တဲ့ပုံကူများအတွက် ဒီတိုင်းတာမလေးနဲ့စိတ်လေးတည်ငြိမ်နေဆိုရင်ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်မလုပ်ခဲနဲ့တခါရဲဝင်တာသည့်ထွက်တာသည့်တတိလေးထားပြီးတော့ကြည်နေပါမိမိဘယ်နည်းနဲ့နဲ့တမာဒီလေးကရနိုင်လေရနိုင်တဲ့နီးလေးနဲ့နှလုံးသွင်းပြီးတော့အခုတမာဒီကိုရှုပါအခုမိနစ်20လောက်မှဦးစင်ဟိုဘက်မှာပြောင်းပေးပါမယ်ဦးစင်အတန်ပေးကနေပြောနေတမာဒီမရမှာဆိုလို့เนาะကဲဆက်ပြီးတော့အလုံးရှုကြပါ

နှာသီးဝါးနေပြီးတော့ငယ်တဲ့နေရာလေးပြောင်းကြည့်မယ်ငယ်တဲ့နေရာလေးကို စိတ်လေးစိုက်ပြီးတော့ကြည့်ပေးပါခေါင်းရဲ့အလယ်တဲ့တဲ့ငယ်တဲ့နေရာလေးအဲ့ဒီနေရာလေးကိုစိတ်ကိုပြောင်းလိုက်တော့နှာသီးဝါးမှာဝင်နေထွက်တယ်မမှတ်တော့နဲ့တစ်နှစ်သုံးလေးလည်းမရည်တွက်တော့နဲ့စိတ်ကိုခေါင်းပေါ်မှာဒါလေးတင်ပြီးတော့အဲ့နာလေးကိုကြည့်ပေးငယ်တဲ့နေရာလေးအဲ့နေရာလေးမှာတင်းလာတာလေးကြက်လာတာလေး ပူလာတာလေးရိပ်ရိပ်ရိပ်ရိပ်ဖြစ်လာတာလေးတမျိုးမျိုးပေါ်တဲ့လက္ခဏာပေါ်လာအောင်ထိသေးသေးချာချာစိုက်ပြီးတော့အဲ့နာလေးမှာပဲကြည်ပေးပါငရဲနေရာလေးဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ပေါ်ရင် ပေါ်လာမယ်တွန်းနာကန်နာလေးပေါ်ရင်ပေါ်လာမယ်ရွာရွာရွာရွာမောမောပေါ်ရင်ပေါ်လာမယ်တွန်းသဘောကန်သဘော တရိပ်ရိပ်တရွာရွာနဲ့တရှိတ်ရှိတ်နဲ့ဓာတ်တဘာဝလေး အတွင်းကဖုထဘဓာတ်ဆိုတဲ့အဲ့ဒီဓာတ်လေးကိုမြင်အောင်ကြည့်အဲ့ဒါလေးကိုမြင်အောင်ရှုပါရောမသွားသေးနဲ့တတိထားပြီးတော့ရှုဒါလေးစိုက်ပြီးတော့ကြည်နေအဟောင်းရပြီးသားယောဂီများက ခြေပြားဆံပြားခြေပြားကိုအပြတ်မြတ်အလှန်လှန်ရှုကြည့်ပါငယ်လေးကနေပြီးတော့တခါတည်း ခန္ဓာကိုယ်တစ်ခုလုံးတဖြည်းဖြည်းချင်းဆင်းသွားပြီးတော့အောက်ထိရောက်တော့ခြေပြားနေမှာတစ်ခါပြန်ပြီးအထက်ကိုပြန်ကြည့်အဲတမာတီလေးမိုးမိုးပြီးတော့အဲ့တိုင်းကြည့်ပေးပါအတိတ်ယောဂီများတော့ပေါ်အောင်ကြည့်ငယ်တဲ့နေရာလေးမှာတတိထားပြီးတော့စောင့်ကြည့်တင်းလာတာလေးကြက်လာတာလေးရှိတ်ရှိတ်ရှိတ်ရှိတ်ဖြစ်မလားရိတ်ရိတ်ရိတ်ရိတ်ဖြစ်မလားဒိတ်ဒိတ်ဒိတ်ဒိတ်ဖြစ်မလားတမျိုးမျိုးပေါ်ပြလာပါလိမ့်မယ် အဲ့ဒီသဘောလေးကိုပဲသေးသေးချာချာစောင့်ပြီးတော့ရှုပေးပါဇွဲမလျှော့ပါနဲ့ကိုယ့်ရဲ့အတွင်းထဲမှာ ဖြစ်ပျက်နေတာ ကိုကိုယ်တိုင်မြင်နိုင်တဲ့အသိဉာဏ်ဖះဟောလို့သိရတဲ့အသိတွေမဟုတ်ဘဲနဲ့ကိုယ့်ရဲ့ကိုယ်ပိုင်ဉာဏ်နဲ့ဩဒါဓာတ်ဆိုတာဒီလိုပဲ ပထဝီဓာတ်ရဲ့သဘောကဒီလက္ခဏာတွေငါကိုယ်တိုင်သိရတယ်တေဇောဓာတ်ဆိုတာဒီလိုရှိတ်ရှိတ်ရှိတ်ရှိတ်နဲ့တရိပ်ရိပ်နဲ့ဖြစ်နေတဲ့ဝါယောဓာတ် အော်ဒါပထဝီဓာတ်ဒါတေဇောဓာတ်ဝါယောဓာတ်ဒီလိုဖြစ်နေတာဆိုတော့ကိုယ့်ရဲ့ကိုယ်ပိုင်ဉာဏ်နဲ့ကိုယ်ပိုင်အသိနဲ့သူများပြောလို့သိရတဲ့အသိမဟုတ်ဘူးမိမိကိုယ်တိုင်းကိုပြန်ပြီးတော့သိနိုင်အောင်ထိစ조사ပြီးတော့စောင့်ပြီးတော့ရှုပေးပါအဲဒီကနေပြီးတော့တင်ပြီးတော့ကြည့်ရှုပေးပါ ကဲယောဂီများအလုံးဖြုတ်လို့ရပါပြီဖြည်းဖြည်းချင်းလေးလက်ဖြားလေးတွေခြေဖြားလေးတွေဝေးလိုက်ဆန်းလိုက်လေ့ကျင့်ခန်းလေးလုပ်ပြီးမှဖြုတ်ပေးပါ